ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဖရာကြီးမိုးမိတ်မြို့နယ်မဟာဗရန်ကူကျောင်းတွင်6ရက်5လ2011ခုနှစ်နေ့တွင်အရှင်ဇဝနာနှင့် တွေ့ဆုံဩဝါဒပေးတရားတော်ဆက်သွားမယ်လို့ဘုရားခင်ဗျာပြရနေတယ်။ပြောနေတယ်။ယူယူနဲ့မစိမ့်ပါဘူးပြ။ညညောင်းတော့သူကမူဟန်တို့ပါလို့ဒီလိုလို့ သူအမတ်တိကြောင့်ဖြစ်တဲ့ရှင်ကြီးတော်ခင်ဘူလို့ကနေပြီးရွှေဘူစပြီးတော့ဟုတ်ကဲ့မှာတရားဝတ်စားတာဖြစ်။နောက်ဘူသမနာနဲ့စိတ်မှုမှန်ပါဗျာ။ဒီဝင်နေစိတ်မှာပေါ့ဗျာ။အဲ့မှာဒီဝင်။ဒါကြီးဘူသာတယ်တော့ဟုတ်ပြီးတော့ဘူကနဲ့ဟိုဘက်ကတပင်းတွေကဘူကနဲ့ရွှေဘူနဲ့စိတ်ကုန်အလုံးထူးကြီးတယ်နေနဲ့ကိုကိုလူကိုရတရားကြီးဆောက်တာဗျာ။ဟုတ်ကဲ့။ကာဘူးတရားဆောက်တာ။ဟုတ်ကဲ့ကလေးနဲ့။အဲ့ဒီမှာခြေတော်ကတရားလာဟောပြီးတော့ရတယ်ဟာ။ သူကတော့ဗျာသာသာလေးပြောပါရဲ့ဒါပဲရေပြမူကကနေညောင်ဂိုင်းညောင်လှသွားတဲ့ခရီးကတော့ကျန်းတယ်ဗျာဒါမိုးရွာတော့ဘာမှပါမရအောင်ခြေချင်းကိုကြွရတော့တာထိုးနေထိုးနေသူကကဘူးလည်းပဲကိုကြီးတို့ကသူတွေလည်းဆိုတော့ဆက်ဆက်ရတော့လားသူကဟိုတောင်သားဆိုတော့ဒီနေဒီပေါက်လာပါတယ်အဲ့ဒါဘူးတို့မှသာဟိုလည်းဟို ရာတော်ဦးတော်ဟာမာတင်ကပေါ်အောင်နေတယ်ဟုတ်တယ်ပါဒီမာတင်ဘာမှမဟုတ်အောင်ဆောင်းနေမှာဒါလို့ဒီတာပါဘာမှဟုတ်ကြတာမာတင်ကပေါ်အောင်ထားတယ်လို့မှတ်ပါတယ်ဒါတော့ဟုတ်တယ်ဟုတ်တယ်ဟုတ်တယ်

ဟုတ်တော်လေကုံယုံခံဟင်မဟုတ်တော့ပြုံးခံမောဒုက္ခညာငါကြောင့်မသိလို့ဒီလိုပြောကြတာပဲဟင်ငါကြောင့်မသိလို့သူဒီလိုပြောတာတော့ပြုံးခံလိုက်ပါဟုတ်တော်လေဩငါကိုကသူပြောသလိုလုံးမိတာကိုကြံမိတာကိုဆိုခံမပေါ်ဆိုကုံကြုံခံလိုက်တာပေါ့ဗျာအဲ့တော့အေးသွားတယ်ပေါ့ ဟင်မဟုတ်တော့ပြုံးကဟုတ်တော့လေကုံကြုံခံခံရတာဒီတိုင်းကြီးတယ်ဗျာဝိနည်းအားသွားသွားလောကရာနဲ့မလို့ဘူးဗျာပြီးတော့ဘုရားတော်ဥပိ္ပစေကကြိုပြီးတော့မိန်သွားခံရမှာသူတို့ကသိမှာပေါ့ဗျာငါတော့ငါကွာငါတရားကငါက ဘုရားတည်တဲ့ခါကြတော့ကွာငါကောင်းမို့ဒုတိဝဲလို့ကွာဒုတဝဲဝဲဒါတဝဲဝဲကြကခေါင်းပေါ်ဒုမကြဒါမကြယုံရှိတာကွာအဲလိုလိုပါတော့ငါစိတ်ဆင်းရဲတာပေါ့ကွာငါကအေးအေးဖီးဖီးနဲ့ချမ်းသာသာသာနဲ့ကုသိုလ်ယူခြင်းတာအခုတော့လိုရတာကဒုတပြစ်ဒါတပြစ်ကြ ဒါနဲ့ငါဆရာကိုပြောတယ်ကွာတပည့်တော်ကိုတခြားသာသနာပြုကိစ္စကိုအဲပြီးပါဗျာဒီသာသနာပြုကိစ္စမျိုးတော့မပြီးပါနဲ့လို့ငါဆရာပြောတော့သူကတရားမှန်တရားနဲ့စဆုံမျက်စိကိုဖွင့်လိုက်ဖွင့်ပြတော့မင်းမင်းတို့သာသနာကဘယ်သူသာသနာတော့กว่าကောရမသာသနာပါဗျာကောရမတော့ကဘောကွာ စင်သမဏလူလေကောင်ပါဒိုက်ကြီးပြလို့ဟင်ဦးဇဝနာဒီလောက်ခံရပါလားအလားမနာနေပါဘူးအလားမပြင်းနေဒီလောက်ပြင်းနေပါဘူးပြဖရာတော်ကကြီးကားကိုခံပြသွားတာကဖရာဗျဟုတ်နော်ဟင်ဟိုဒီဝရဆိုတော့ရှင်ဖရာသိတဲ့အတိုင်းပဲလေဟင်အမျိုးမျိုးမဟုတ်ဘူးလားဒီဝရကမျိုးမျိုးကအဲ့ဒါတွေဟွာလို့သွားတာပါဟုတ်ပါတယ်ဗျာဟိကွာ 那配当看下这个，你俺把母乳都怕。不可能的，那配当看下这个，你俺把母乳都怕都都这个。လူလူဘယ်လောက်ခံခံလဲအဲ့ဒါကမှတ်တယ်မှာခံရမှာဗျခံရမှာဗျအဲ့ဒါဦးဇောနာကြီးခံမိုးတာပြင်ထားဗျမှန်ပါပါဟင်ခံမိုးတာပြင်ထားဗျဘုရားတို့ပါတို့ဗျဟိုဘုရားဟောတာတဲ့ပါတာပဲလေ ဟိုတစ်ပင်မျက်နာရင်တော့အုံမကင်းပါဘူးအဲတစ်ပင်ကြီးအဲတော့အုံမကြီးပဲတပင်နဲ့မြင်မြင်တော့လေတိုက်ခါမှာဟင်လေကတော့တိုက်မှာဘူးသဝနာရတိုက်မှာလေဟင်ဆိုးလေကလည်းတောင်ကနေတိုက်ရင်ကောင်းလေကမြောက်ကနေတိုက်မှာဆိုးလေကရှိကတိုက်ရင်ကောင်းလေကနောက်ကနေတိုက်မှာဘယ်ပဲတိုက်တိုက်မရိမ့်မှာနော်ဟုတ်ပါပါတကယ်ပါဟင်ပြီးတော့ဘုရားတော်အတွေ့အကြုံဆိုရင်တော့ အဆိုးလောကရာငါမွေးကလေးကဂျုံထားတာမိတ်ဆွေဗျာတက်တာလေအကောင်လောကရာငါခုမှတွေ့ဘူးတာဗျာဟိခံတရားကြီးအကောင်လောကရာငါရင်မဟုတ်တော့တုံ့လုံးမှန်တော့ဟင်အကောင်ကျော်နိုင်အဆိုးကလိုလိုကျော်တာဟိအကောင်ကျော်နိုင်မို့တိတ်လူအပ်ပါလေဗျာအကောင်ကိုကြိုက်ကြသတိထားပါဗျာ ဟင်ကြကြကောင်းလေးရှင်ဘုရားကြကြသတိထားလေးပါဘုရားဟင်အေးအကြိုက်နဲ့ဒူလေးကြောက်စရာကောင်းလေးပါဘုရားအကြိုက်ကိုရှင်ဘုရားကြီးကြောက်တတ်ပါစေနော်အကြိုက်ကိုကြောက်တတ်ရင်အကြောက်ကြရင်မကြောက်တော့ဘူးဗျာဟင်အကြိုက်ကြောက်ဖို့လိုအပ်တယ်ဗျာရနိုင်မှာမလားဦးသဝနာကြိုးစားမှာဟုတ်သလားကြိုးစားမှာကဲဖုံပြီးဦးဗျာဖုံပြီးဦးဗျာတော်နေကော်ဖီလေးအေးရောဦးဗျာဟင်ဟင် ကိုတော်ကြီးပြောတာကော်ဖီလေးကိုအေးသွားတာပဲဖြစ်လို့မယ်ဘုံပြပါဘုံပြဦးပေါင်းကြီးอ่ะဟုတ်ပါဘူးအာဦးဘုဘေညသွားဒီခဏဦးဘုဘေမမတိပါမတိဒီဦးပေါင်းကြီးอ่ะตัวเชิงดอกจามาคือมาพูดไปแล้ว အဖိုးလာသိငါဟောပါတော့ဥပုပ်သေးလားမသေးဘူးလားတယ်ပါတယ်တယ်ပါတယ်စားတယ်စားတယ်စောမနေနေဒီနာဟင်ဦးစပနိုင်နဲ့တွင်တော့လေးတိုက်မှတော့အချင်းကုန်မှာတော့ဟင်ချင်းကုန်လေးတိုက်မှာဆရာတို့လုံးကမျိုးစုံပါဆရာတို့မျိုးစုံပါဗျာ အမျိုးဆုံးမှာဆရာတော်ဥဇဝနာတဲ့ဆုံးမှာဘုရားတပည့်တော်ကကိုရင်ငါးဝါရဟငါးဝါအဲ့ဒီဓမ္မစရိယသိနေတဲ့အချိန်မှာမုံတိုင်းဝင်လာပဲဘယ်လိုဝင်လာလို့64လောက်ဟုတ်တယ်ဦးနေဝင်ကြီးတက်ခါတာတက်ခါတာဘယ်လိုမော်ဘင်းကြီးလာခါအောင်မတည်အောင်အဲ့ဒီအချိန်မှာဘုရားတော်ကတသိတာနာတာတိတက်ကတူမှာဟုတ်လို့လားအဲ့ဒီအချိန်မှာအရင်မှရှိတာအဲ့ဒီမှာဟိုဘာရဲ့တက္ကသိုလ် အတွင်းမူချုပ်တော်ဘုရားတော်ရွှေသိပိတခါတိုင်ဦးတူရိယသူကဦးဆောင်ပြီးအဲ့ဒီဘာငါဟိုမဘူဒီကိစ္စအဲကံွက်ထားလေအဲကံွက်တဲ့အတွက်အဲ့ဒီမှာဦးနေဝင်းကြီးရှုံးသွားတယ်ပေါ့ဗျာရှုံးသွားတော့သူရှုံးအောင်လုပ်ရမလားဆိုဖမ်းပြီးတော့ထောင်ထဲထည့်လိုက်ဟုတ်လားတော်ရွှေသိပိတခါတိုင်ဦးတူရိယဟုတ်တယ်ထောင်ထဲပါဠိတဲ့သူပါဠိအကျိုးဆောင်ချုပ်လေအဲ့ဒီမှာနေပါဠိတက္ကသိုလ်တွေကထားပြီးတော့ဌာနပြတာ ဟောလို့လားအဲအဲ့ဒီမှာဘုရားတော်ကပတိဒါနာရံပြီးပါပြီးတော့ခါရောမီတက်ကတူနဲ့နှစ်ခုရှိတာဟုတ်ပတိနာအဲခါရောမီကတော့ဟိုဓမ္မစရိယဆရာတော်တပါးကပတိန်သာသနာရံတိကဘယ်လိုဥပမောက္ခပူတိုင်းညသူကပယံလိချင်းသွားစေဘူသားတွေမျိုးစုပတိန်သွားကျဲနေတာဟမ်ဟမ် အညာအသာလွတ်တဲ့နေရာကိုမရှိဘူးမရှိဘူးဗျာဟင်အောက်ပြီးအောက်ရွာသွားတယ်လာဖို့တာတို့ဘယ်လိုအောင်ရောက်လဲအညာသားနဲ့ကြီးတယ်မေးလိုက်မေးချီလာ မေးလာမုံရွာဟင်အဲမေးလိုက်ရွှေဘူးအဲ့ဒီဘက်တည်းရှိအညာသားနဲ့ဘယ်မှကိုမလို့ဘူးအဲသာသနာရန်တီတက္ကတူကပါမောကတိကခေါ်တော်ဘုရားအဲ့ဒီဆေဟိုညာရင်သုံးညာတောင်းကသူကဘုရားတို့ပြောတဲ့စကားကြဟေ့ညီရညီရ အညာသားလှုပ်ချင်တဲ့နေရာမင်းသွားချင်ရင်အပေလေးပုံသွားပေါ့ကွာဘယ်လိုပြောတော့ညာသားလှုပ်တဲ့နေရာဘူးမရှိဘူးဘယ်နေရာသွားသွားညာသားကြီးတယ်ပြောလို့အဲဘယ်ပညာလေးချင်းပါဗျာသူကဥဆောင်ပြီးရွှေမုံထောမှာကန့်ကွက်ကွက်လှုပ်ထားပြီလှုပ်တော့သူကငြိမ့်နေလိုက်တယ်အဲ့ဒီချိန်တော့အခုဒီအရှင်ဘုရားဥတင်ဦးကြီးကတိုင်မှုတွေပုံမှုကြီးပါပါ အခုအဲဒီလုံနာကြီးကအဲ့ဒါပသိန်းတိုက်မှုဦးစာကြီးကတူတိုက်မှုအဲဒီတော့ကဟိုပုံမှုကြီးခေဦးတူဦးတူဦးအေးပါလေဟိုဦးစာကြီးကလို့တွတ်ထားသူတို့တက်ကကြောက်ရရင်ဦးစာကြီးကြောက်ပါဦးတူဦးကဘာလို့အေးဖေးဖေးအဲ့ဒီမှနေအဲဘုရားတော်သာမွေးလည်းဖြေပြီးရောဟိုတငယ်ချင်းတွေနဲ့ဘုရားတော်ကဟိုအတုတ်တို့ ဟိုရေကြီးတို့အဲ့ဒီပဲသွားလဲနေတာအဲ့ဒီချိန်ကမှဝင်ပြီးဖမ်းသွားတာဆရာဟုတ်လားအဲ့ဒီမှာဝင်ဖမ်းသွားတာဟိုဟာပေါ့ဟိုစာသင်သားနေတဲ့ချိန်မှာကျွာရောင်စစ်ဆင်ရွေးတို့ဟုတ်လားအာအဲ့မှာညာကြီးဝင်ဖမ်းသွားဟုတ်ဆရာတို့တော့မမီလိုက်ဘူးပေါ့ဟောနမတော့ဖမ်းသွားရောအဲ့ဒီမှာကြောင်းလည်းပြဲအောင်မမတိုက်ခါတဲ့ပေါ့ဗျာထုံစံတိုင်းဆိုတိုက်ခါတဲ့ဆိုတော့ ကိုစာအုပ်ကလေးကိုအေးရကလေးနဲ့ရမ်းလာတော့ညာကုံကဘုရားတော့နေတဲ့ကြောင်းမှာပုံလည်းမခံတော့တာအဲ့လိုလားအဲ့ဒါလိုကြီးပြားဟောအဲ့လိုအဲ့ဒါလိုကြီးကိုပြားဟောကဲတော့ဟောရတယ်နော်ဒီမှာအေးဘာလို့တော့ဘုံကြီးနဲ့အစိုးရဖြစ်တယ်တဲ့ကိုဒီလာတဲ့ကိုတော်ကဟိုဥပဒေညှိခဲ့ရင်သူတို့နာမည်ပြက်မယ်ဆိုတော့ ဘုန်းကြီးဘုန်းကြီးချင်းသူတို့ကဘုန်းကြီးရမှာအဲ့ဒါပဲတော့အခုဗျာသူတို့ကြောင်းနာမယ်ပြတ်မှာသူတို့လေဖခင်တော်နေခဲ့ဘူးတဲ့ကြောင်းမှာဘောရံကုန်ကလက်မခံတာဗျဟုတ်လားအဲဟိုတရေတော်တိုင်းကြောင်းပြောင်းကြောင်းကဖခင်တော်ဆက်ခွန်ဆက်ရှိအဲ့ဒီမှာအဲ့ဒီမှာနေခဲ့တာအဲဘယ်ကမှအဲအကုန်လုံးရံကုန်တစ်မျိုးလုံးစာသင်ခြင်းလုံးလိုက်လျှောက်တာဗျ ဘယ်သူကမှမရဘူးဗျာမရထွက်တော့ကိုဟောကိုရပါတယ်ဟောကတော့အဲ့ဒါတော့ကြီးကိုဗျာဘယ်ဥသောနာဘုရားတော်ဘယ်မိလေးဟုတ်တာပါဗျာဒီတော့အနာတေးသေးလေးဟောတော်တော်နော်အဲ့ဒီမှာဆေးလေးခုံမှာဘုန်းကြီးလူတော်ကဆေးလေးခုံတော့ဆေးလေးဆေးလေးလိုက်တယ် အဲဆေးလေးခုံမှာစရေးသွားဖြစ်တာဟုတ်လားမိမာကြီးကြောက်တော့ကြောပေးနေရတာလောက်ခါစားမိမာကြီးကြားရမြသွားရင်ခြေလုံးကြီးကိုတော့ငုဟုတ်လားအဲဒီမှာတစ်နှစ်လောက်နှစ်နှစ်လောက်ကြာပါလိမ့်မယ်ဆေးလေးခုအဲဒီကနေပြီးမှအဲသူတို့သားယိုးတယ်ဆိုအားတယ်ဆိုရန်ကုန်သူနဲ့တော့ဖြစ်မှာမဟုတ်ဘူးဆိုတော်ပြန်ပြီးတော်သူမှနဲ့ပြေးစားလိုက်ဟုတ်လား ဖြစ်အဲတော့အယူနဲ့အအနဲ့တွားတွေ့တာပေါ့ဖျားအဲဒါနဲ့73နှစ်လောက်ကြာလိမ့်မယ်လူဘဝအဲ30ရှိ39ကြာမှရဟန်းပြန်ဖြစ်တာတော့ကြာတယ်ဘာလို့စားလဲအဲ အဲဖုန်းကြီးလူတို့ပဲဘာမှမလုပ်ရတဲ့အလုပ်လုပ်တာပေါ့ဘာလဲညာဘောအပြင်ဖုန်းကြီးလူတို့ကဘေးတွေပေါ့ဟာဒုတိယဖုန်းကြီးလူတို့အလုပ်ကြဆိုရင်ဖေးစိတ်ထောက်ကြတယ်အဲ့ဒါတော်တော်တော်တော်ကိုပြန်မခံတဲ့ဖုန်းကြီးလူတို့ဘုရားတို့တော့မဟုတ်ဘူးသေဆုံးပန်းရည်လို့ဟာဟင်သေဆုံးပန်းရည်လို့ကဘုန်းတို့ဖေးသေးလို့ကိုထောင်းမှမထောင်းရတာသူများယုံကဟိုဟိုရိုက်ပြီးသားတွေကိုလက်ခံပြီးတော့တင်ကြတာလေဟင် ဘယ်တော့ကမိမနဲ့တော်တော်ကြိုးပေးတာဟုတ်လားဘယ်ဘယ်လိုကြိုးတာမရှိပါဘူးအဲ့တော့မိမကလုံးတိကြီးပါဆိုလိုရတာသေသူမန်ရဲ့တော်တော်လဲမိမလုံးတိဟိုးပြဟုတ်လားဒီကြတဲ့လားဒီဒါဒီကျမနဲ့အဲ့လိုတော့ပါတဲ့နော်แล้วกาบยาดิเอ้ยเลยโหแล้วดิอ่ะปูจิกองมาปูจิกองมาอ่าบ่จ้าเอ้ยอะไรลูกเขยอ่ะล่ะ ပြီးတော့လေဖရာတပီတော်တို့ကမဆာလာခေပြီဗျာမအယံပါတီဝင်နေပါတယ်ဗျာဟုတ်လားအယံပါအယံပါတို့အယံပါတီဝင်နေပါပြီတာဒင်းနာမတိခဲ့တာဟုတ်လားအဲ့ဒီဘယ်လဲစုံနေဗျာဟုတ်လားဟောမမမဟင်ဖရာတပည့်တော်ကိုဖုံးကြီးလူထွက်လူတိတာဘသူမှမရှိဘူးရိုးရိုးလူဖရာတပည့်တော်တော့မရှုပ်ဘူး ဟုတ်လားအဲအဲ့လိုပြောပါလားဟင်ဦးပေါင်းကြီးတောင်ကျုံတော့ရှုံမှမထင်ဘူးဟင်ဟင်ဘုံကြီးဖြစ်ရင်ဘုံကြီးလုံးရင်ဘုံကြီးအဲတရုပ်ပြရမှာလူဖြစ်မှာဘုံကြီးတရုပ်မလုံးနဲ့လူနဲ့တူအောင်မဲ့လို့ကိုကိုကိုအဲ့လိုပြောရတယ်ဟင်အင်းအဲလူလုံးလူယုံနဲ့တူမအောင်ပါပေါ့အဲလူဖြစ်မှာဘုံကြီးယုံလုံးနဲ့ဘယ်ကလာရပါတော့ ဟင်ဘုန်းကြီးလုံတုံးတော့ဘုန်းကြီးယုံနဲ့တူအောင်လုပ်တယ်ဟင်အဲလူလုံပြီးဆိုမှတော့ဘုန်းကြီးယုံကြည်နဲ့လုံမနေနဲ့ဗျမဟုတ်မဟုတ်တာဆိုဘာမှမကြံဘူးဦးသဝနာရေးအဲအဲ့တော့ပြောရင်တော့အချင်းချုံပြီးတော့တန်ထိတ်တင်တာလားတန်ထိတ်တင်တာပဲကြောင်းလိုက်မယ်အဲ့ဒါတော့ကြုံနေတာဖေ။အမျိုးစုံအမျိုးစုံ။ဟာဘလို့တောင်းကရရတာ အဲလုံးတလောက်ဖြစ်တယ်မှန်ပါမှန်ပါမှန်ပါလုံးတလောက်ဖြစ်တယ်ရှင်ဖရာရဟင်ဟုတ်လားဖြစ်တလောက်ပြည့်တယ်ဩပြည့်ဟုတ်လားလုံးတလောက်ဖြစ်တယ်ဖြစ်တလောက်ဖြတ်ခံရတယ်ဟုတ်အိမ်ဖောက်ပြန်ပြီတော်ကြအိမ်ဖောက်ခံရပြန်ပြီကြိုက်တလောက်ဖောက်ကြိုက်တလောက်လုံးပြန်တက်ထားပဲနောက်ဆုံးဆိုင်ဖောက်ခံရတယ်အဲ့ဒီဆိုင်ဖောက်ခံရတယ် သင်္ကန်းယူသေးတဲ့မှာကိုတနေ့ကို၃ဆိုင်၅ဆိုင်အဲ့လိုဖောက်တာအဲ့လိုလားအဲဘယ်တော့ဆိုင်နေပေါ့ဘုရားတော်ဆိုင်နေလဲပါတာပေါ့လေဟောခဏဖောက်ခါအဲခဏခဏဖောက်ခါတာအဲ့ဒီမိုးဥကြလေးပေါ့အဲ့ဒီမှာဒီအမှုငါရအောင်လိုက်မယ် သေးတွေကလည်းဘုရားတော်လည်းဟိုစသာတိစသာဆိုအာကိုတာပေါ့မင်းမလျှော့နဲ့တော့မင်းမလျှော့နဲ့တော့မြောက်ပြီးလှုပ်တာပေါ့ဘုရားတော်မြောက်တာပြီးဘုရားဘယ်တော့ကမြောက်ကြိုက်လှုပ်တာလိုက်တာပေါ့မေ့ရပါလားမိတာပေါ့ဘုရားလိုက်ဘယ်လိုလိုက်တော့ပြောပါဦးဆရာမဟုတ်ပါဘူးနည်းနည်းစတော့ကြီးအာလုံးစားလုံးစားလုံးစားဘုရားတို့တို့ဖေးဆုံးမရိုက်ပါမာသားတွေပါတာလေမာသားတွေနဲ့တော့ဟို ကြောက်လို့ကြည်မင်းတိုင်းဇီရိုဘာဇီရိုညာဇီရိုလို့တော့ဟိုးဗျာတို့နန်းတော်ဇီကသွားမိတာအဲ့တော့မှုလိုက်ရာရှိကိုဖုံးဆက်ပြီးခေါ်လိုက်တွေ့နေပြီလားဟင်လာတော့တဲ့မှုလိုက်ရာရှိလာတာပေါ့လာပြီးအဲ့ဒါတော့အမှန်ပေါ့ပြီးချပြတွေ့ရသင်္ကိတရှိတဲ့ပေါ့အပြပြီးတော့အဲ့ဒါအလိုက်တယ်လိုက်ပြီးအဲ့ဒါလိုက်လိုက်တော့ တင်ငါညုံရဲစခန်းကရဲသားနှစ်ယောက်ဖောက်ခါအေးမပြောချင်သေးတယ်ကျေဘုတော်သားကြီးရဲ့တဲ့အဲ့တော့ကလောကရံဘလောက်ထဲလို့ဟုတ်တာပဲနမဲပြီးတော့ဆရာတော်မဟုတ်ဘူးသူလိုက်နေသူလိုက်ဘယ်မှာဘယ်တော့မှမပြီးမလို့ဩအေးဟိုကဟို30ကျင်းအောင်စိတ်သူတို့ကသွားကြောင်းမှာကိုထဲအောင်ဆန် အဲ့တော့အဲ့ဒီ30ခြေရံဒီအဲ့ဒီပလိမ့်နဲ့ဟိုဟွာပေါ်လေးဈေးတယ်နဲ့အပေးယူလုပ်တဲ့လဖေးဆိုင်ကကောင်လေးကသင်္ကန်းညုံကစပွဲဒူလေးဖြစ်နေတာအဲ့တော့အဲ့ဒါပလိမ့်ဒီကျွန်တော်တို့ရောက်ွယ်မှာဖဲဝဲဖြစ်တိုင်းလာဖန်ဒီကြပဲနဲ့အဲ့ဒီကလေးကပေါ်လာဟုတ်လားအဲ့တော့အဲ့ဒီဟာကလေးလေးကလည်းဟိုပေါ်မဲ့လဲလို့ရော သူတို့အမှုလိုက်ရာကြီးကဒီမှုကဒဲနုစားကိုမရဘူးပဲနဲ့ညနဲ့အဲဖြစ်ကုန်တော့တခါပလိတ်ထဲကိုပလိတ်ချင်းမတဲတာကရှိသေးတယ်ခိုင်လာပြီးအေးမတဲပလိကလာပြောတာခင်ဗျမကြောနဲ့တော့ခင်ဗျမကြောနဲ့တော့မကြောရင်ခင်ဗျခင်ရမနော်မူလိုက်ကိုရေတော့ပါအမှုလိုက်ပြီးစခမ်းမှုတက်ပါစခမ်းမှုပြီးရင်မြို့နယ်မှုတက်ပါ အချင်းသိတဲ့နော်မကြော်နဲ့နော်ခမခံရမနော်လာတင်သူကတင်ဗျာအဲ့ဒီတိုင်းဟိုအမှုလိုက်ရာရှိကဒီအမှုပေးရတော့မလို့ဖြစ်နေပြီးတဲလုံးသာတော့မရတော့ဘူးရှိလိုက်လို့ဘယ်နဲ့ဖြစ်နေပြီးလဲလောက်ခါဟိုအဲ့တော့စကားမဝင်ပြောဟင်အဲစကားမကလည်းအဲဟိုလူဒီလူနဲ့ပေါ့ဗျာဟင်နောက်တော့မျိုးနေမှုကသူ့ကိုမေးပါတယ်အဲခင်ဗျားနဲ့ ဘုရားတော်နာမည်ကိုငိမ့်ဘူးကိုငိမ့်နဲ့ခင်ဗျားနဲ့ရင်းနှီးသလားလို့မေးပါတယ်ရင်းနှီးပါတယ်ဆိုရင်းနှီးရင်ဒီမူလေးကိုပိတ်ပြီးပါလို့ပြောပါကိုအဲလိုဖြစ်ကုန်တာဟာကြကျွန်တော်မူဆိုပိတ်တယ်ဗျဒါကသူများတွေအထားတဲ့အထဲကြီးခင်ဗျားတို့ကဟိုဒီရဲသားကယူပါတယ်လို့သာပြောကြုံပိတ်မယ်ဒါကတခိုးတော့ပေါ်ပြရမှာပေါ့တခိုးမပေါ်ကျုံတခိုးဖြစ်သွားမှာပေါ့ဟုတ်တာပဲအဲ့ဒါလိုပြောတာကိုအဲတော့လေဟိုဟို လမ်းဖေးကကောက်ရတာတဲ့ဘယ်နဲ့ညနဲ့နဲ့အဲ့ဒါကမှုပါလေဒါနဲ့မြို့နယ်မှုသွားမြို့နယ်မှုကကျွန်တော်နဲ့ပတ်သက်မှုသွားသွားသွားသွားအဲ့ဒီခါကျဘယ်ကမှမရတော့တရင်တောက်တီကိုညီတော့အရေးကြီးတာတရင်တော့မြို့နယ်ကလည်းသူ့နံပါတ်တွေယူထားလို့လည်းမရေးရဘူးသူဘယ်သူရေးတယ်ဆိုတာနံပါတ်နံပါတ်တည်းရွက်တွေရှိတယ်လေအဲ့ဒါတွေယူထားလို့မြို့နယ်လည်းမရေးဘူးအဲ့တော့ဘုရားတော်ဟော အင်းအေးပြီးခေါ်တော့ပေါ့ဟိုညမသတင်းစဉ်ကိုအင်းအေးပြီးခေါ်တာအဲ့ဒီအဲ့ဒီကသတင်းတောက်တင်နေသွားပေါ့ဟင်အဲ့သွားပေါ့လေအရတဲ့ပလင်းကကုန်လိုက်တယ်အဲဘုံဘုံလာလာမို့အဲ့ဒါလိုလုပ်ပါလားဗျတရင်စားတယ်လည်းပါလဲပါရောချက်ချင်းချုပ်သွားတာအဲ့အဲ့ဒီဟာတွေချက်ချင်းဟိုခိုးတဲ့ရဲနှစ်ယောက်ကို ဟိုချက်ချင်းဝါပေါ်လေးရေကထုတ်ချက်ချင်းကြုံတဲ့တဲ့အဲ့ဒါလိုတွေဖြစ်တာဗျအဲ့ဒါမှနှစ်နှစ်လောက်ကြာလိုက်ရတာတော့ဆိုကောင်းတယ်အာအဲ့လိုလိုက်ရတာအဲ့ဒီမှာတင်ငါလုံတိုင်းငါမစားရဘူးအဲ့ဒါဖရာတော်ကိုဒီလိုဖြစ်အောင်လုပ်ပြီးတယ် အဲ့ဒီဟာပဲဗျာအောင်ဟုတ်တယ်နော်ကံတရားတွေအဲ့ဗျာငါလုံတိုင်းမှာမဖြစ်ဘူးအကုန်လုံးကိုတော့မစားရမတော်ရလေဟိုကြတော့လည်းဖေးဘူးကဟိုဟာလည်း30ဟာဒီကတရားဟာနဲ့ဟင်အဲအဲအဲတရင်တော်ဆိုလို့ရှိရင်ပွဲကြီးပွဲငင်းနဲ့ပေါ့လောက်ပါတာဘူးအဲသူကလည်းရေးလိုက်ရောအဲအဲ့ဒီတော့လည်းဟုတ်တာဗျာမရေးခင်ကိုခေါ်သေးတယ်ကျွန်တော်ဟောလို့ရေးတယ်နော်ထဲလိုက်ရမလားအာအကျောက်ကထဲဆိုမှထဲတာဗျာ အောင်မှာအဲ့လောက်ထိဖြစ်သွားတာလားတဲလဲတဲအဲ့ဒီမှာမှုဖြစ်တာနှစ်နှစ်လောက်ကျော်ပါလေလက်ရတာလဲအကုန်လုံးကိုမြို့နယ်ကနေတိုက်ဘိုးထိရောက်တယ်ဟင်ဟင်မြို့နယ်ဒီမရဘူးတိုင်းဒီကိုတက်ထားအဲ့လောက်ထိလောက်ရတာဗျဟင်အဲ့ဒီမှာလေငါလုံတိုင်းငါမရဘူးဟုတ်ဗျာဟင် အင်းတစ်ချက်နောက်တစ်ချက်ကအကုန်လုံးအယူတွေပဲဟုတ်ပါဘူးအယူကယူရတော့ဖျားယူယူတာကောင်းအဲ့ဒီမှာရင်ပတိတကုံနဲ့နဝင်ကားတိလာနဲ့ဖျားကျူဖျားသားချိန်ကုန်တာဗျာအဲ့ဒီကနေဖြစ်သွားအဲလောကရာအဲ့ဒါပဲကျွန်တော်အဲ့ဒါဟိုကညံညံတားလို့ညံအောင်ပါဘူးမကြဘူးမရဘူးလားမရဘူးဟုတ်လားဩကံကောင်းလားနာကံကောင်းဗျာဟုတ်လား ဟင်အမျိုးသမီးတော့ကျတော့ဖြတ်နိုင်တယ်ကြာပါအားဖြတ်နိုင်ပါခင်ဗျာဟင်ဖြတ်နိုင်ပါဘယ်လိုတော့လဲခွင့်ပြုတယ်ဗျအဲသူကတခုံးနေနေပြီးတာပါရမီလူတားလို့မရပါဘူးခင်ဟာတော့လားတခုံးနေဗျာအဲဒါနဲ့ပြီးတာတဲဖုံးပေးဦးညာတဲဝါတော့ပါပဲဒီလောက်ဆိုဟင်ဟိုဦးသမနာကြီးဒီလောက်တော့ဝါတော့ပါမှန်ပါမှန်ပါလေကျင်းပါဟင်အကျင်းနာပြီတဲ့ကဲ ဒီဟုတ်ဟုတ်တယ်ဆရာဆရာတော်ဆိုတာအမေကြီးရဲ့စကားလေးလို့ပြန်ပြီးတော့ကြေချဲပါအောင်ချဲသားပါအောင်ကိုကိုလို့တော့ကိုမရဘူးအဲ့လုံးသားပါအောင်ဗျာဟုတ်တယ်ဟုတ်တယ်ဒီတော့ပြန်ပြီးတော့ဗျာပြန်လုံးသားပါအောင်ဗျာဒီကဖေရတော်ပါတယ်လားဘဝကန္တာရသင်္တိတကထာဖေရတော်ရဲ့စာကြောင်းလေးရေးတာမှန်ပါမှန်ပါအဲ့ဒီတဲမှာလည်းပါလိမ့်မယ်အခုတော့ဥဘောရီဟာကြီးထွက်နေတယ် မှန်ပါသာသနာပြုမှာခကြီးတယ်မှန်ပါမှန်ပါပြီးတော့ရပြီပဲဩဒါတော့ဒါတော့လင်္ကာဝတ္တတွေလောလောကရာဆက်ဆက်ပြီးတော့လိုက်လာတာပဲနော်ဘုံကြီးဖြစ်တော့ဘုံကြီးလောကရာကပိုးဆိုးပိုးဆိုးလူလောကရာနဲ့ဖိုးဗျာဟင်အခုမိုးမိတ်ဝင်တာကို လောကနာနဲ့ဝင်ရတာဗျာကြားလားဟုတ်တယ်ကြာမကွနဲ့ဘာလို့မနေရဘူးအဲ့လိုကြာတာဟုတ်လားဗျဘယ်လိုကြာမကွနဲ့မပါလို့ဆိုလားအဲအဲ့ဒါတော့မှတော့မှတော့မှတော့မှတော့မှပထမဆုံးကဘယ်လိုလဲပထမလာတာကအဲဒီဟိုတကူလာက14ရက်နေ့ညရောက်တော့ဗျာအဲဒီဟိုမုံမင်းမျိုးလွန်အောင်မောင်းပေးဆိုတော့အချိပဲအထွက်ကားကမောင်းပေး အဲ့ဒီနေရာရောက်တော့ခင်ဗျားတို့ပြန်တော့မြင်ပြီးပဲတော့လမ်းတို့ရသွားသဘောတုံမိုင်တော့ဝေးမထင်တာပါပဲညကိုအဲ့ဒီမှာချိန်ကုန်ဖို့လေဒီဟိုတော့ရရလောက်မယ့်နေရာပေါ့မျိုးနဲ့ဆိုတုံမိုင်တော့ဝေးတယ်လို့ဆိုတာပါအဲ့ဒီမိုးဘုံဆိုတာရှင်းပါ 我可信嘛，信嘛啊，就看多没弄平啊，这这老虎啊，这老这老叫他们呢，包括啦。ရောက်ရောက်တော့ကြာအဲအဲ့ဒီအင်ဒေါ်လေးတွေ့အဲ့ဒီမှာညနာဖို့အပင်ကြီးတပင်အောင်နေတော့မော်တော်ဆိုင်ကလေးလေးငါးစီးတော့ရောက်ဟုတ်လားရောက်လာပြီတပိတ်ဖွင့်ကြည့်ခြင်းနဲ့ လေဒီကလာတာဗျာမုံမိဖပုံတင်တော်တော်ကြားနာအဲ့ဒီပါကြည့်ကျင်တယ်ဘယ်ကလာတာတော့ဘာမှုနဲ့ဒီရောက်လာတာတော့ပါသေးတာဗျာခင်ဗျာဟောပြောတော့ရောသိကြတယ်နော်အင်းအဲ့ဒီကစားခဲ့ရတာဗျာဒီမှာဟင်းခါကြညာနဲ့မုံမိဝင်ရတာသူကဘယ်ရလဲလာဝကလည်းပါတယ် ไอ้หมูผงงานเนี่ยจัวจัวจัวလုံးလုံးရတယ်ဒီမှာရှိတယ်อืมဒီလိုစက်တော့ဒါကကုသလောပါပေါ့အစိုးရမှုလို့ဖွဲ့လို့ရှိတယ်အေးမေးရရင်မေးရမေးမရမဝတ်တာတော့ခေါ်ဟိပါသေးဗျာပါသေးဗျာသုံးလို့ဗျာအေးအေးရောက်ရောက်ချင်းညအဲ့ဒါနဲ့ရင်တွေ့တာပေါ့ပေါ်တင်ကဒီနောက်မှာပါဗျာ နောက်ပိုင်းဘုရားတော်ကေသွားတာကစာအုပ်တီးပါဘုရားစာအုပ်တီးလည်းတွေ့ရောမဟာဗောဓိမင်းဆရာတော်ကြီးဆိုပြီးတော့အဲ့ဒါလည်းသိရောမပုံတင်လည်းဘာမှမလိုတော့ဘူးမဟာဘာမှကိုမလိုတော့တာဗျာဟင်ဒီဒီပါဒီဒီဒီတဲ့အဲစာပြီးပြီလားပြီးပါပြီလားဒီဒီကဲမောင်တို့ကသာ အဲသူပြောသမျှကိုရိုက်နေမှာလားဟဲ့မှန်တယ်ပါဗျာတရားစာရေးတဲ့ခါကျလွယ်အောင်လုပ်ပါဗျာဟောမှာအဲ့အဲဝါလာဥသဝနာရဲ့တင်တော့ပစ္စည်းတွေတမန်ပါပါတို့ဟဲ့အရှင်ဘုရားရဲ့တင်တော့ပစ္စည်းတွေပါပါမှမဟုတ်တယ်ဟောမှာအင်းအင်းအင်းအင်းဟင်အဲဥသဝနာကရင်း ငါကမဟုတ်ဘူးညင်းမှန်တော့မယ်အဲ့လိုငါမဟုတ်ဘူးညင်းမှန်တော့မယ်လို့အတန်လည်းအတူရှိနေတာအယုံလည်းအတူရှိနေတာဟုတ်နော်ဟင်ငါမဟုတ်ဘူးညင်းမှန်တော့မင်းတို့ဟင်အဲ့ဒါမဟုတ်ဘူးလားဆက်ပါတော့အခုမှခင်ဗျားတို့မဟုတ်ဘူးဒီမရှိပဲနဲ့ခင်ဗျားတို့ဟင်ဟင် လောကရာသုံးပါပဲခင်ဗျာဘင်းကြရောက်တဲ့အချိန်ကြတော့ဘူးဆိုခင်ဗျာအဲ့အဲ့မောင်ပြောပါမေးကြည့်ပါဦးဘယ်လိုပြောလဲရှင်ဘုရားအဲ့ဒီသာဝတ္ထဘာသာပဲဗျာပါလာကြတာပါတော့ယဟန်နဲ့ပတ်သက်ရင်တန်ခါနဲ့ပတ်သက်ရင်တော့ဘုရားတော်ဒီကြရေးလေးရေးထားမှရှိပါဘူးတန်ခါကိုဘုရားတော်ကြည်ညိုတာလို့တော့တန်ခါနဲ့ဆက်တန်လို့တန်ခါနဲ့တွေ့လို့ဖြစ်ခဲ့တဲ့ အဲလုပ်ငန်းတွေကြတော့ဘုရားတော်ကတိကျကြီးလေးရေးထားပြင်ယုံတော့လောကရာဖြည့်ယုံတော့ဒီတော့ပဲကြီးပါရှင်ဘုရားဝါလာယရနာစိတ်နှမ်းစာဘုတဲ့ကြီးလိုက်ပါဘုရားအုံလုံးပတုငါဘိက္ခုအမှုပါလို့ပြေးရပြီလို့တွေးနေမယ်ဟင်တွေးပါလိမ့်မယ်ဗျာအဲ့ဒီထဲမှာသုံးလို့ဗျာအဲ့ဒီမှာ စောက်ခိုင်းကလည်းဆရာတော်ကငယ်တော်ကဆရာတော်ငယ်တော်ဆရာတော်အဲဒီကဘုံဘုံကလိုက်ပါအောင်ခင်ဗျာတကယ်လို့ရတယ်ဘုဒ္ဓငယ်တော်ကဘာလို့ဘုဒ္ဓငယ်တော်ကကြွားတာနေမှပြောဦးတယ်ငယ်တော်တွေ့ရင်ကြွားတာလားလို့မေးဘာတော့ရှောက်လိုက်တယ်လို့ပြောဟင်အရင်တစ်ခေါက်လဲတော့အောင်ရပြီဟုတ်တော့ဆန်ကားနဲ့ပြောတယ်ဒါနဲ့နဲ့ဆက်ပါပါဗျာအရင်တစ်ခေါက်ကလည်းတော့အောင်တွေ့လို့ခင်ဗျာ ဆရာတော်ကြီးနားနားတင်နားနော်ဆရာတော်နားအောင်ကဲကဲကဲကတော့အဲဒီဘိုးသမနာကြီးချဘိုးသမနာကြီးချဘိုးသမနာကြီး